မာသတိပဋ္ဌာန်တရားကိုရှုပွားအားထုတ်တဲ့နေရာမှာဘယ်ဣရိယာပုနဲ့ပဲအားထုတ်အားထုတ်တရားရနိုင်ပုံကိုဒီထက္ကတာဖွင့်ကိုကြည်ကြားခြင်းအားလုံးသိနိုင်ပါဣရိယာပုဟာထိုင်ဣရိယာပုနဲ့ပဲဖြစ်စေ၊ရဣရိယာပုနဲ့ပဲဖြစ်စေ၊ဈဉ္ညာဣရိယာပုနဲ့ပဲဖြစ်စေ။ လျောင်းတဲ့ဣရိယာပုနဲ့ပဲဖြစ်စေမိမိဣရိယာပုမရွေရှုပွားအားထုတ်နေလို့ရှိရင်မိမိကိုယ်၌ကလည်းကြိုးစားမယ်ပါရမီလည်းပါရမီလည်းပြည့်စုံမယ်ဆိုရင်တဲ့အဲဒီပုဂ္ဂိုလ်ဟာရှုမှတ်နေခြင်းမှာတရားလူရနိုင်တာထိုင်ရှုမှတ်နေခြင်းမှာလည်းပဲတရားပညာလူတွေရနိုင်တာ

တရားမတွေ့နိုင်ဘူးလားတရားတွေ့နိုင်ပုံလေးကိုဘုန်းကြီးတနေ့ကပြောခဲ့ပြီနော်ရင်းကကြောက်ပြီးတော့ရှုမှတ်ရင်တည်တည်ချာချာရှိဖို့လိုပါတယ်တေချာကြည့်ဆိုတာသဂရိမျက်စိနဲ့လားဉာဏ်မျက်စိနဲ့လားဉာဏ်မျက်စိနဲ့တေချာကြည့်တေချာမြင်အောင်ကြည့်တေချာကြည့်တဲ့အခါကဏ္ဍကြတော့ဘုန်းကြီးတို့ယောဂီများဈဉ္ညာသွားနေတဲ့အခါကြတော့ ခြေထောက်ကြီးတွေ့ရမှာလားသဘောလေးတွေ့ရမှာလားသဘောတွေ့ရမှာခြေထောက်ဆိုတဲ့ပြည့်ညတ်တရားကြီးကိုတွေ့ရမှာမဟုတ်ဘူးသွားနေတယ်မှာကြွားတယ်ဆိုရင်လည်းခြေထောက်ကြီးကိုတွေ့နေရမှာမဟုတ်ဘူးလမ်းနေစင်မှာလည်းခြေထောက်ကြီးတွေ့ရမှာမဟုတ်ဘူးချနင်းနေစင်မှာလည်းခြေထောက်ကြီးတွေ့ရမှာမဟုတ်ဘူးယောဂီရှုနေရမှာသူ့သဘောလေးသိအောင်ရှုရဘာကိုသိအောင်ရှုရမှာ သဘောကိုသိအောင်ပြုရမှာကြွတယ်ဆိုရင်လည်းကြွတဲ့အခါမှာတည်ရည်ပြီးတည်ရည်ရွေ့နေတဲ့သဘောသို့မဟုတ်ပေါ့ပါလာတဲ့သဘောသို့မဟုတ်နေပြီးပါလာတဲ့သဘောဒီသဘောလေးသိရလမ်းလိုက်တဲ့ဆိုရင်လည်းခြေတော်ကြီးဆိုတဲ့ပုံမှန်တရားကိုမြင်နေရမှာမဟုတ်ဘူးတည်ရည်ချင်းတည်ရည်ရွေ့နေတဲ့သဘောတောင့်တင်းသွားတဲ့သဘောဒီသဘောလေးကိုတွေ့နေရမှာဆန်းလိုက်တဲ့အချိန်မှလည်းဒီတိုင်းနဲ့ခြေတော်ကြီးမြင်ရမှာမဟုတ်ဘူး တရေကိတိတွေရွေ့ပြသွားတဲ့သဘောလေးပြလာတဲ့သဘောဒီသဘောလေးတွေ့ရမှာကျန်တဲ့ရှိတဲ့ကံမှလည်းပဲဒီခြေတော်ကြီးတွေ့ရမှာမဟုတ်ဘူးမာသဘောပြုတ်သဘောအဲ့ဒီသဘောလေးတွေ့နေရင်တရားတွေ့တာလားမတရားတွေ့တာလားအဲ့ဒီသဘောလေးတွေဟာဘုန်းကြီးတို့ယောဂီများတင်းသဘောတောင်းသဘောလှုပ်သဘောရေးသဘောပူသဘောအေးသဘောအားလုံးဟာယုတ်တရားပဲပါတရားတွေလေ ကဲအဲ့ဒီလိုတင်းတာတောင်းတာလှုပ်တာရိတာပူတာအေးတာလေးတာပေါ့တာစသည်သိနေတဲ့စိတ်ကလေးကပါတရားလေနာတရားပဲအဲ့တော့သွားနေစဉ်မှာဒီလေးချာချာစွတ်စွတ်ဆိုင်ဆိုင်ရှုမှတ်နေရင်ငါသွားနေတာလားရုပ်ကြီးသွားနေတာလားရုပ်ကြီးသွားနေတာအဲဒီမှာသွားနေတဲ့ဟာမိမိတို့ငါမဟုတ်ရုံနဲ့နေသွားနေတာ သွားကျင်တာကနာမ်ပဲသွားတဲ့ဟန်လေးကရုပ်ပဲအဲ့ဒီထဲမှာတူတူငါငါယောက်ျားမိန်းမပါကလားသူမဟုတ်ငါမဟုတ်အဲ့ဒါနာမ်နဲ့ယုတ်နာယုံတဲ့အမြင်ရှင်းသွားရင်အလုံးလို့သွားရင်ပါလို့လို့ရမှာလေဝိပဿနာလို့လို့ရမှာရှုမှတ်မှုလို့လို့ရမှာအဲဆိုကြည့်လိုက်ရအောင် သွားခေတာကနံသွားတဲ့ဟန်ကယုံသူမဟုတ်ငါမဟုတ်သွားတာနံနဲ့ယုံနာယုံနှစ်သိအမြင်ရှင်းသွားရင်အလုံးလုံး တွားခြင်းတာကနံတွားတယ်ဟံငါယုံသူမဟုတ်ငါမဟုတ်တွားတာနံနဲ့ယုံနံယုံနှစ်သိအမြင်ရှင်းတွားရင်အလုံးလုံး သွားရင်ဝိပဿနာအလုပ်လုပ်သွားအဲဒီလိုဝိပဿနာရှုမှတ်သွားမယ်ဆိုရင်တကယ်ငါတို့ယောက်ျားမိန်းမသွားနေတာကြီးရှိသေးရဲ့လားယုံနာသွားနေတာဘယ်သူသွားနေတာလဲယုံနာသွားနေတာတကယ်ကိုယုံတဲ့နာကိုရှင်းရှင်းလင်းလင်းသိတာအဲဒီလိုပဲသွားနေတာလေးကိုဒီလိုနာနဲ့ယုတ်ကိုကြွေးချသိတယ်လို့ ကြွားတဲ့အခါလေးရှုတဲ့အခါမှာဖြစ်စေနှမ်းတဲ့အခါရှုတဲ့အခါမှာဖြစ်စေချမ်းနေတဲ့အခါရှုတဲ့အခါမှာဖြစ်စေအဲ့ဒီမှာနှစ်ခုကွဲကွဲပြီးတော့မသိဘူးလားကြွားတာလည်းပဲငါဟုတ်သလားနာနဲ့ယုတ်လားနာနဲ့ယုတ်ပဲနှမ်းတာလည်းပဲဘယ်သူလဲချမ်းနေတာလည်းဘယ်သူလဲနာနဲ့ယုတ်ပဲအဲ့ဒီမှာငါဆိုတာမရှိဘူးယောက်ျားမိန်းမဆိုတာမရှိဘူးပုဂ္ဂိုလ်တ attva ဆိုတာမရှိဘူးအဲ့ဒီမှာနာနဲ့ယုတ်ယုတ်နဲ့နာဒီနှစ်ခုတည်းပဲ ရှိတာပဲဆိုတာကိုအမှန်သိလားအမှားသိလားအဲ့ဒီမှာအမှန်သိသိသွားတယ်ဆက်ပြီးတော့ရှိမှလို့စိတ်တည်ခြင်းမှုတမာရီတရားတွေဒီတဲ့အာကောင်ဖြစ်တန်စွာရလာပြီဆိုရင်ခြေလန်းတိုင်းခြေလန်းတိုင်းမြဲတာတွေ့မလားမမြဲတာတွေ့မလားခြေတလန်းလမ်းပြီးလို့ကုံဆုံးသွားတာနဲ့ဒီခြေလန်းရှိသေးရဲ့လားမရှိတော့မြဲတာလားမမြဲတာလား မမြဲနောက်တလန်းအသစ်ဖြစ်လာတယ်နောက်တစ်ခါဒီတလန်းကုန်ဆုံးသွားတယ်ချုပ်ပြောက်သွားပြန်ပြီနောက်တစ်ခါတလန်းအသစ်ဖြစ်ပြန်ပြီတလန်းပြက်လိုက်တလန်းပြက်လိုက်တလန်းပြက်လိုက်တလန်းပြက်လိုက်သွားနေတဲ့အချိန်ကလေးမှာမြဲတာတွေ့သလားမမြဲတာတွေ့သလားမမြဲတဲ့သဘောကြီးတယ်ပဲအဲ့ဒီဖြစ်တဲ့သဘောမြင်ရတာဈဉ္ညာသွားနေရင်ဒီသဘောမြင်ရတာတခြားဟာတွေမြင်ရမှာမဟုတ်တရားမြင်တယ်ဆိုတာဒါ ဖြစ်ဖြစ်ကိုမြင်ရမှာတရားသိရဆိုတာဘာကိုသိရမှာလဲဖြစ်ဖြစ်ကိုသိရမှာတရားတွေ့နေပြီဆိုတာလည်းပဲဒီဖြစ်ဖြစ်သဘောကိုတွေ့နေရမှာအဲဒီလိုကျွင်းရင်းနဲ့ဒီလိုတွေ့နေတာကိုဒါတရားတွေ့နေတာဈဉံသွားရင်းနဲ့တွေ့တယ်ဘာလို့ရင်းနဲ့တွေ့တာလဲအဲ့ဒီအဖြစ်အပျက်ကိုတည်တည်ချာချာညံတက်ဝင်နေပြီဆိုရင်ဆက်ရှုတော့အဲ့ဒီမှာရှင်းလိုက်ပြလိုက်ရှင်းလိုက်ပြလိုက်နဲ့မပြတ်သိတဲ့လို့ဆင်းရဲတဲ့ဒုက္ခကိုလည်းပဲမတွေ့နိုင်ဘူးလား ကိုယ်လိုတိုင်းမဖြစ်လို့အစိုးမရတဲ့အနတ္တရောမတွေ့နိုင်ဘူးလားကဲအနိစ္စအနတ္တအနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာတွေရှင်းလို့ဒီဉာဏ်လေးရင့်ကျက်ပြည့်စုံပြီဆိုရင်နောက်ဆုံးဉာဏ်ရှောင်ပြီးရှုမှတ်နေရင်လည်းသုဘတယဟန်ကြီးကဲ့သို့ကိလေသာအသောကုန်ခံရဟန္တာမဖြစ်နိုင်ဘူးလားဉာဏ်ရှောင်ရင်လည်းယဟန္တာဖြစ်နိုင်တယ်ဘုန်းကြီးတော့ကိုယ်တိုင်တရားအားထုတ်နေစဉ်ချိန်ခါကာလတုန်းကကိုယ်တိုင်ကိုယ်တိုင် စားပြီးတော့တရားရိပ်ကဝင်ပြီးအထုစတော့မှထိုင်ပြီးရှုမှတ်ခဲ့တာဘုန်းကြီးတမာရီမရဘူးတမာရီမရဘာလို့လဲဆိုတော့သူကငြိမ်အာယုံကမထင်ရှားဘူးဖြစ်ပြီးတော့စိတ်တွေလွင့်စိတ်လွင့်လာတာလည်းပဲဘုန်းကြီးကတရားအထုတ်လာတာပြောရရင်တော့အခုခေတ်ကလေးတွေတာသမီးတွေမိဘပေးယူလို့ပြီးတော့ရိတ်တာပို့ရတယ်လို့ဘုန်းကြီးလည်း

ဘုန်းကြီးကလည်းအဲ့ဒီခေတ်ကတွန်တေးသိမ့်တာလည်းခေတ်စားနေတာဟုတ်တော်မင်းသားတွန်တေးသိမ့်တာခေတ်စားနေတော့တွန်တေးသချင်းတွေကလည်းဒီကရင်တဲကောင်းထွေးညိုဆိုတဲ့သချင်းတွေပါရင်ညာစိတ်ပေါ်အဲ့ဒီခေတ်ကဒါရင်နားထောင်ကြတယ်နားထောင်ကြတော့ဘုန်းကြီးကကက်ဆက်လုပ်ကြတယ်ဟိုးကဲဦးဇင်ရစီမယ်ဦးဇင်တရားထွက်တဲ့အခါကျလို့ရှိရင်တိုက်တဲ့ဟာလည်းမျိုးထုတ်ပြဝယ်ပေးတယ် အဲဒီတော့ဝယ်ပေးမယ်ဆိုတော့ကိုယ်စိတ်ထဲမှာရှင်းနာလို့အေးယူခဲ့ကိုယ်လည်းတရားအထုတ်မယ်တရားထုတ်ပြီးရင်လည်းပဲတစ်ဆက်ရမယ်ဆိုတော့စိတ်ကူးတွေငင်းနေတာတခါတည်းတရားထိုင်ပြီဆိုတာနဲ့တခါတည်းဒီတိတိချင်းနေဖွင့်တော့တာကိုယ်စိတ်တိတိချင်းနေဒါတွေဖွင့်နားတဲ့ဒါတွေပဲပြန်ကြားအဲလိုဖြစ်နေတာဆိုတော့တရားအတက်ကုန်မတည့်ဘူးတရားကြောက်ဖို့ချိန်ရောက်ပြီဆိုရင်ဘာမှကြောက်တတ်တော့ ဘာမှမလျှောက်တတ်တော့ဘူးတည်င်းမဲ့ချနေတည်င်းမဲ့ချနေရဒါနဲ့အဲ့ဒီမှာကမ္မဒန်းဆရာဆရာတော်ကြီးကဆရာတော်ဥဒ္ဒဇာတာဆိုတာရှင်းတော့ကပုဂ္ဂိုလ်ကြီးဆရာတော်ဥဒ္ဒဇာတာကိုမှီးပါနဲ့မာသီဆရာတော်ဘုရားကြီးရဲ့လက်ထောက်ဆရာတော်ကြီးဖြစ်ပါအဲ့ဒီမှာဆရာတော်ဥဒ္ဒဇာတာကဲဘုဒ္ဓဗနာပြောပါဆိုရင် ဘုန်းကြီးပြောကြတယ်မရှိဘူးဘာမှပြောကြမရှိပါဘူးဘုရားကြီးတဲ့နေတိုင်းဘာမှပြောကြမရှိတာကြီးတဲ့ဖြစ်တရက်လာလည်းပြောကြမရှိတရက်လာလည်းပြောကြမရှိဖြစ်အဲ့ဒါနဲ့ကမ္မဋ္ဌာန်းဆရာကဘာမေးလဲဆိုတော့ဥသောမနာတဲ့တယောက်တည်းစကားပြောတဲ့သူတွေ့ဘူးလားတဲ့မေးတယောက်တည်းစကားပြောတဲ့သူတွေ့ဘူးလားဆိုတော့စဉ်းစားတယောက်တည်း ဘသူတွေများပြောပါလဲဆရာတယောက်တည်းစကားပြောတဲ့တကူစဉ်းစားလို့မပေါ်အောင်ဖြစ်နေတယ်အဲ့ဒီမှာဆရာတော်ကဒီဘဝတွေဘာတွေမှလေးတဲ့လမ်းပေးတို့ဘာတို့လေးသွားလာနေတာလေအဲ့ကြတော့မှတွေ့ဟောတွေ့ဘူးပါပြီဗျာဘာလဲတဲ့ဒီလက်ကအယူပါဗျာတဲ့ဟုတ်လားတယောက်တည်းစကားပြောတယ်ဆိုတာအယူမှစကားပြောတာအယူပါဗျာလို့ပြောလိုက်တော့ ဦးစင်းတယောက်တည်းစကားမပြောပါဘူးနော်အမလေးရှက်လိုက်တာလေကိုတယောက်တည်းစကားမငါတော့အယူနဲ့နှိုင်းခံရရပြီရှက်လိုက်တာအဲ့ဒီနေ့အတင်းရှက်တာအဲ့ဒီနေ့ကစပြီးတော့ဘုန်းကြီးနောင်ရဲ့ကိုငါတရားရှောက်နိုင်ရတယ်တရားရှောက်နိုင်တယ်အဲ့ဒီမှာကြိုးစားမယ်ဆိုပြီးဘုန်းကြီးကြိုးစားကြိုးစားတဲ့အခါမှာဘုန်းကြီးအထိုင်နဲ့စပြီးကြိုးစားတာမဟုတ်ဘဲနဲ့ပညာနဲ့ဘုန်းကြီးကြိုးစားပါ အဲ့ဒီမှာဈဉ္ဉံကိုသေသေးချာချာကြက်ကြက်နက်နက်လျှောက်ပါဒီကမ္မဋ္ဌာန်းဆရာညွန်ပြထားတဲ့လေဟိုးသောသောတုန်းကတော့မှတ်ပါရဲ့။ဘာတိတုံပေါ့ပါရဲ့ဒါပဲသိတယ်။တေချာမမှတ်ဘူး။တေချာမမှတ်တော့ပြောစရာကဒါပဲပြောစရာရှိတယ်မသိဘူး။အဲဒီမှာနောက်သေးသေးချာချာဈဉ္ညာသွားတဲ့အခါမှာခြိလန်းနဲ့ဇလန်းလန်းတာနဲ့ဇလန်းဆုံးတာနဲ့တခါတည်းတရားမှတ်သိနေတထက်တက်တထက်တက်ကြအောင်မှတ်။အဲတော့ဇလန်းဆုံးလိုက်ဇလန်းတစ်ချက်မှတ်လိုက်ဇလန်းဆုံးလိုက်တစ်ချက်မှတ်လိုက်အမှတ်တွေတက် အဲဒီလိုအမတ်တိတဲ့လာတဲ့အခါကျတော့ယောဂီရဲ့ဉာဏ်ထဲမှာဘုန်းကြီးဉာဏ်ထဲမှာဗာလေသိလာတယ်နေနေသွားရတဲ့စီကျန်းတွေကကိုနင်းလိုက်တိုင်းနင်းလိုက်တိုင်းအပေါ်ကိုကြွကြက်လာဘလို့ပဲရှင်နာလေးနှမ်းပြီးတော့နင်းလိုက်ရင်ဒီမှာရေကြီးတွေကတခါတည်းကျန်းနေအပေါ်ကိုကြွကြက်လာဘလို့ပဲကိုချစ်တော်လေးကိုအပေါ်ကိုကြွပြီးခံပေးတယ်လို့ပဲ အဲ့ဒီလိုနဲ့တခါလေသူ့ကိုနင်းထလိုက်နောက်ခြေတော့ကြွလာလိုက်အဲ့ဒီမှာနှမ်းလိုက်နောက်နင်းချလိုက်နောက်ခြေတော့ကြွလာလိုက်နှမ်းလိုက်နင်းဘာနဲ့တူသွားလဲဆိုတော့နောက်ကြတော့ဘိုင်းစကယ်စီးနေရတယ်လို့ပေါ့စပိန်စီးနေရတယ်လို့ပဲဘုန်းကြီးတို့စပိန်ရဲ့ရှင်နင်းကုန်လေးကြည့်ပါဒီဘက်ညာဘက်ကနင်းချလိုက်ရင်ဘယ်ဘက်ရှင်နင်းကုန်လေးကအောက်ကျသွားတာလားအပေါ်တက်လာတာလားအပေါ်တက်လာဘယ်ဘက်ကနင်းချလိုက်ရင်ညာဘက်ရှင်နင်းကုန်လေးကဘာပြက်လာလဲအပေါ်တက်လာအဲ့ဒီလိုပဲ အဲဒီမှာလမ်းလိုက်တိုင်းလမ်းလိုက်တိုင်းကျမ်းကြီးကကိုနင်းဖို့ရာအတွက်အရှင်နဲ့အရှင်နဲ့အပေါ်ကိုကြွပေးနေတယ်အဲဒီခါမှာစိတ်ထဲကပေါ့ဘုန်းကြီးညာနေကဩမြတ်စွာဘုရားသဗ္ဗညုတဉာဏ်ကြီးရဖို့ဘုရားဖြစ်ဖို့ပြင့်ဖို့ရတိုးထွက်စဉ်သင်္ခါကာလတုန်းကမြတ်စွာဘုရားတခါနဲ့ကြွသွားတဲ့အခါခဏိကဆိုတဲ့မြင်းကိုကြည့်ပြီးတော့ခဏိကမြင်းကိုကြည့်ပြီးတော့သွားတဲ့အခါ ဒီမှာခြေလမ်းတိုင်းခြေလမ်းတိုင်းကိုတခါအောက်ကဘရုံမာကြာပွန်ကြီးတွေကအောက်ကခန်းခံပေးတယ်အဲ့လိုဘရုံမာကြာပွန်ကြီးတွေခံပေးတယ်လို့ပဲဘုန်းကြီးခုဈေးညံရှောင်းနေတဲ့ကံမြေကြီးကအောက်ကနေပြီးအပေါ်ကိုကြွကြွပြီးတော့တခါနဲ့ပန်းမွန်ကြီးတွေခံပေးနေတယ်လို့ပဲပုံကြွကြွပြီးအဲ့ဒီမှာစိတ်အာယုံမှလည်းပဲအဲ့လိုလေးဖြစ်ပြီးတော့ဘန်စကင်ရှိနေလို့ငြိမ်ငြိမ်ငြိမ်ငြိမ်နေလိုက်မြင်လိုက်နေလိုက်မြင်လိုက်နေလိုက်မြင်လိုက် ဈဉ္ညာအာယုန်ထဲမှာစိတ်ဝင်စားပြီးနေတာတဏှာကြီးကုန်လို့ကုန်ပါမှတော့မသိတော့ခန္ဓာရဲ့ဈဉ္ညာလျှောက်တာခါရီညောင်းခြေတော်တွေညောင်းခြေလုံးတွေညောင်းဒူးဝေးတွေညောင်းအခုတဏှာကြီးကုန်လို့တော့မှဝေဒနာတွေပေါ်ရလားအာယုန်မိလို့လားမမိလို့လားအာယုန်မိနေတာဇံဝင်နေဆိုတာဒါကိုပြောတာမိမိရှုမှတ်တဲ့အာယုန်ထဲမှာမိမိစိတ်ဟာဝင်စားနေတဲ့ဆိုရင်ဇံဝင်နေတဲ့အချိန် ဘာအာယုံမှမဝင်တော့အဲ့ဒီမှာဈဉ္ညာအာယုံကြီးပြီးတော့အဲ့ဒီမှာလူဟာနေနိုင်နေနိုင်နေနိုင်နေနိုင်နေဒီသဘောပဲသိတယ်အဲ့ဒီမှာအကုန်လုံးသဘောပေါက်အဲ့ဒီကနေပြီးတော့တခါနဲ့ဆက်ပြီးကြောက်နေတဲ့အခါမှာဒီခြေလန်းတလန်းကုန်ဆုံးသွားလိုက်နောက်တလန်းဖြစ်ပေါ်လာလိုက်ခြေတလန်းကုန်ဆုံးသွားလိုက်နောက်တလန်းဖြစ်ပေါ်လာလိုက်အဲ့ဒီမှာတလန်းဖြစ်လိုက်တလန်းပြက်လိုက်တလန်းဖြစ်လိုက်တလန်းပြက်လိုက်အဲ့ဒီမှာဖြစ်ပြဆိုတဲ့အနိစ္စနုပဒနာဉာဏ်ကိုအဲ့ဒီမှာသဘောပေါက်သွား ဩခြိလန်းလိုက်ခြိလန်းလိုက်မမြဲဘူးဆိုတာဒါပါလားအဲ့ဒီမှာတလန်းပြက်သွားပြီးနောက်တလန်းအသစ်ဖြစ်တယ်တလန်းပြက်သွားလိုက်နောက်တလန်းအသစ်ဖြစ်တယ်တလန်းပြက်သွားလိုက်တလန်းအသစ်ဖြစ်တယ်ဒါဘယ်သူမှပြောလို့မဟုတ်ဘူးနော်ဘုန်းကြီးကဒါအနိစ္စဒါမမြဲဘူးဒါဖြစ်ပြက်ပဲလို့ပြောတာမဟုတ်ဘုန်းကြီးကိုယ်၌သဘောကျတာရှုမှတ်ရင်းနဲ့အဲ့လိုရှုမှတ်ရင်းနဲ့တခါတည်းဈေးညာကြောက်ရှုမှတ်ရင်းနဲ့ဖြစ်တဲ့ဉာဏ်တွေကိုဘုန်းကြီးတို့သဘောကျတယ်အဲ့ဒီကနေမှတရားတွေသဘောပေါက်ပြီးတော့ရှုမှတ်ရ ထိုင်ရှုမှတ်တော့လည်းပဲဖောင်းတာလေးရဲ့ဖြစ်ပြီးပြတ်သွားလိုက်၊ဘိညာလေးရဲ့ဖြစ်ပြီးပြတ်သွားလိုက်၊ပူရာအေးတာလေးရဲ့ဖြစ်ပြီးပြတ်သွားလိုက်၊တောင်းတာကျင်းတာလေးရဲ့ဖြစ်ပြီးပြတ်သွားလိုက်၊မြဲတာတွေတွေ့သလားမမြဲတာတွေတွေ့သလားအဲ့ဒီမှာမမြဲတဲ့ဘောတွေအဲ့ဒီကြမှာတွေ့လာတာဒါကြောင့်ဘုန်းကြီးစပြီးတော့တရားကိုဘောပေါက်ပြီးတရားတွေ့သွားတာဈဉ္ညာနဲ့စတွေ့လာဘာနဲ့စတွေ့လဲဒါကြောင့်တောက်စီပါသေးသေးကြကြရှုမှတ်ကြည့်စမ်းပါဈဉ္ညာနဲ့တရားသိချာပေါက်တွေ့ပါလိမ့် အဲဒီမှာဈဉ္ညာနဲ့တွေ့ပုံကိုလည်းမြတ်စွာဘုရားဟောပြီးသားသုဘတယဟန်ကြီးလည်းပဲဈဉ္ညာလျှောက်ပြီးတော့အာထုတ်ရင်းနဲ့ယဟန်လာဖြစ်သွားတာ။ဘာဖြစ်သွားတာလဲ။ဟောနောက်တကသိဋ္ဌံတတ္တယက်နေခြင်းမှာရက်ပြီးတော့ရှုမှတ်ရင်းနဲ့လည်းပဲတရားမတွေ့နိုင်ဘူးလား။တရားတွေ့နေတယ်။ဘုန်းကြီးမနေ့ကရက်ပြီးရှုမှတ်ပုံလေးပြောခဲ့ပြီ။မနေ့ကရက်ပြီးရှုမှတ်ပုံလေးသိဋ္ဌယဟန်လေးနိုင်ကိုဘောဝါအဲဒီမှာ လိုင်းကိုကိုစောင့်တဲ့နတ်ကနေပြီးတော့သိစရာဆိုပြီးဆွဆွဲပြီးပြောဆိုတဲ့အပြစ်ရှာတဲ့ခါကာလမှာအဲ့ဒီတိတ်တမတိဟာဩဒီနတ်ဟာငါ့ကိုအပြစ်ရှာနေတဲ့နတ်ပဲသူ့ရဲ့နတ်မျက်စိနဲ့ကြည့်လို့တော့မှငါအပြစ်ကိုမမြင်ပါလားဒီတော့ငါသာသနာတော်ဝင်ရောက်လာတဲ့အချိန်ကစပြီးတော့မိမိရဲ့ယဟန်တိနာညိုတာခြောက်တာကြောင်တာကြားတာစွန်းတာကွက်တာ ရှိသေးလားဆိုတာသိသိကြကြစင်မြင်ကြည့်လိုက်တဲ့အခါကျတော့သီလတွေစင်ကြယ်နေတာတွေ့ရတဲ့အခါကလည်းဘုန်းကြီးတို့ယောဂီများဝမ်းသာမလားဝမ်းနည်းမလားဗျာဝမ်းသာတယ်အဲဒီမှာသီလတွေကျင်နေတာတွေ့ရတဲ့အခါကျတော့ဝမ်းသာအဲဒီဝမ်းသာစိတ်ကလေးကိုပဲပြန်ပြန်ပြီးတော့ဝိပဿနာရှုတာဘုန်းကြီးတို့စိတ်ဓာတ်ဥပဒနာဆိုတာရုပ်ကိုရှုတာလားစိတ်ကိုရှုတာလား အခုဝမ်းသာတယ်ဆိုတာရုပ်ကဖြစ်တာလားစိတ်ကဖြစ်တာစိတ်ကဖြစ်ဝမ်းသာလေးကြီးဖြစ်အဲ့ဒီမှာဝမ်းသာစိတ်လေးကိုပြန်ပြီးတော့ဝမ်းသာရင်ဝမ်းသာရင်ရှုနေတာအဲ့ဒီဝမ်းသာစိတ်လေးကဖြစ်ပေါ်လာလိုက်၊ကုံဆုံးချုပ်ပြောက်သွားလိုက်၊ဖြစ်ပေါ်လာလိုက်၊ကုံဆုံးချုပ်ပြောက်သွားလိုက်မြဲတာလားမမြဲတာလားမမြဲတဲ့သဘောကိုအဲ့ဒီမှာရှင်းရှင်းလင်းလင်းတွေ့သွားတာအဲ့ဒီကြတော့မှဆက်လက်ပြီးတော့ခန္ဓာကိုယ် ပေါ်တဲ့အာယုန်တွေကိုကျွတ်မှပွားများအားထုတ်ပြီးတော့သွားလိုက်တာမကြာမီတော့အချိန်မှာပဲအဲဒီဘူဘောဝါမှာမတ်တရန်ရင်းနဲ့လေဝိပဿနာဉာဏ်နဲ့မဲ့ဉာဏ်နဲ့စစ်စစ်တက်ပြီးကိလေသာအသောကုန်ခံပြီးတော့ယဟန္တာမဖြစ်မြတ်ကြီးဖြစ်သွားတယ်။ထိုင်ရှုမှရင်လားရက်ရှုမှရင်လားကဲရက်ရှုမှရင်ရောတရားတွေ့နိုင်သလားမတွေ့နိုင်ဘူးလားတရားတွေ့နိုင်တယ်ဒါလေးကိုသဘောပေါက်ပါရက်ပြီးရှုမှကြည့်ပါ မိမိတို့ထိုင်ရှုမှတ်လို့စိတ်တည်ငြိမ်မှုမရတဲ့ယောဂီပုဂ္ဂိုလ်ဟာရက်ပြီးရှုမှတ်ကြည်စမ်းမှာအဲဒီမှာစိတ်လေးတွေတည်ငြိမ်လာလို့ရက်ရှုမှတ်ရတာကဝရိယထိုင်ရှုမှတ်တာထက်ပိုရတကယ်လို့ထိုင်ရှုမှတ်တာကကောင်းအိမ်ငိုက်လို့ရှစ်ဆိုင်ကြရုံလေးကြမတ်တရရင်းနဲ့များအိမ်ငိုက်သွားရင်အဲ့ဒီပုဂ္ဂိုလ်ကောင်းရင်ရှေ့ကိုစိုက်မှလားတကိုယ်လုံးလဲကြမှာတကိုယ်လုံးလဲကြသွားမှာ အဲဒီမှာတကိုယ်လုံးလဲကြသွားပြီအဲ့ဒါဘုံရဲ့သိခဲ့ပြီအဲမတက်ကလဲပြီဆိုရင်တော့မတက်တာဘူးသာမှတ်တော့ဗျာမောက်ရဲ့ဒီညာလဲရင်ရှေ့နောက်တကကြရတော့ရှေ့သွားကြီးကျိုးပြီးတော့တပုံကြီးတွေနှခမ်းကြီးတွေကြောင်ပြီးဂလုံးကြီးဖြစ်နေအောင်ပဲသိတယ်မောက်ရဲ့လဲလို့ကတော့ဂလုံးကြီးဖြစ်နေအောင်ပဲဒီလိုမဟုတ်ပဲနဲ့တခါလဲမတက်ရနေရအနေကိုဘေးကပုဂ္ဂိုလ်နဲ့ ဟောလဲတော့မလို့ဖြစ်ပြီးတော့ကိုကသတိရလို့ထိုင်ချလိုက်ရင်လည်းဘေးပုဂ္ဂိုလ်ပေါ်မှာထိုင်ရဖြစ်သွားရင်ဟိုပုဂ္ဂိုလ်ကလန့်ပြီးတွန်းချပြေးရင်လည်းမတက်တာဘူးနော်အဲ့ဒီဘုန်းကြီးကအဲ့လိုလန့်ဖြန့်ပြီးတော့ရှေ့ကပုဂ္ဂိုလ်ကငိုက်တယ်ငိုက်တာကရှေ့မငိုက်ခင်နဲ့နောက်လန်းတာဘုန်းကြီးကရှေ့ငိုက်တဲ့သူကိုမစိုးရင်ဘူးနောက်လန်းတဲ့ပုဂ္ဂိုလ်သိစိုးရင်လားဒါကြောင့်ဆိုတော့ကိုရွေ့ အဲဒီမှာနောက်လန်ကြသွားတော့ဟိုယောဂီတယောက်ကတတိတမာရီတွေအာကောင်းစားဖြစ်တတိတမာရီအာကောင်းစားဆိုတာစိတ်ကဘာလေးတယ်အပန်ကြီးကြားလိုက်ကြားလိုက်ရင်ထဲပန်းလေးကိုတုတ်သွားလန့်တာလားမလန့်တာလားလန့်တာထိတ်လန့်ထိတ်လန့်သွားတယ်ဒါကြတဲ့ဘာသာလေးကြားလိုက်ကြားလိုက်နောက်ကလူအဟမ်းဆိုသူကလန့်သွားတယ် နောက်ကလူကဟိုမယထာပလင်းပွင့်ရင်ကနေပလင်းပုံပြုတ်ပြကွာကိုနတ်နေပြီဆရာအဲ့ဒါတတိတမာရီဖြစ်နေတာတတိအာကောင်းစားတမာရီအာကောင်းစားပုဂ္ဂိုလ်လို့ခေါ်တယ်အာမကောင်းနေပြီတတိဖြစ်စားတမာရီဖြစ်စားအဲ့လိုရှိဆိုတာအတန်လေးကြားရင်တော့ဟမ်ခါထိတ်နှံ့ပြီးတရားမလို့မရဘူးယင်းနေပန်းနေတုံးအဲ့ဒီမှာယောဂီတက္ကမကြီးတယောက်ကတခါလဲနိုင်လိုက်တာလေသူကပထမတော့ရှေ့ကိုဝဲတယ် တခါနှစ်ပူကခေါင်းကခါလိုက်ဝဲအရှင်းနဲ့နှစ်ပူနဲ့ကြမ်းနေမြပွတ်တော့မလားအောင်မိတယ်ကိုညာအင်းဒီကမှာတော့နှစ်ပူနဲ့ကြမ်းနေတာပွတ်လိုက်တော့တော့သွားပြီဘုညာတိစပြီဘယ်ဟုတ်မလဲနောက်ကြတော့သူကတခါလဲရှေ့သွားပြီးမကြပဲနဲ့တခါဘုံဆိုနောက်ပြုတ်ကြနောက်ပြုတ်ကြတော့ဟောနောက်ကယောဂီကသိုးသိုးကပြောတယ်အတန်လေးကြားရင်တော့ထိတ်လန့်နေတဲ့ပုဂ္ဂိုလ်ဟာသူ့ရင်ဝင်နဲ့ခေါင်းကြီးပြုတ်ကြတာတော့အမေဆိုလန့်ပြီးတော့သာပြေးပါလေ

တုံးတတိုင်းတယောက်နဲ့တယောက်မျက်နှာချင်းဆိုင်တိုက်တယ်အဲဒီမှာအကုန်လုံးကိုလည်းဘလို့မှအတန်ပေးလို့လည်းမရအဲ့ဒါဘာလို့ရလဲဆိုတော့တောင်ဝင်းကြီးနဲ့ယူပြီးတော့တခါလဲကျန်းကိုဘုံဘုံနဲ့ကိုရိုက်ရအဲ့ဒါကျန်းဘုံဘုံနဲ့ရိုက်တော့မှကျန်းကြီးရိုက်တော့မှတခါလဲအကုန်လုံးကလည်းတခါလဲအောက်ကိုထိုင်ကြတော့တချို့ကလည်းလဲကြတော့လဲကြတော့သတိတွေလက်ကုန်ရ ကြောက်တတ်တယ်ဘာတွေဖြစ်သွားမှန်းမသိဘူးကြီးမအားအဲ့ဒါအိမ်ငိုက်တဲ့သူကသာရှေ့မငိုက်ဘဲနဲ့နောက်လာကြတယ်အဲ့ဒီကဖြစ်သွားတယ်အဲဓမ္မကြီးတစ်ခုလုံးကိုတစ်ခါနဲ့သူညံသွားတာအကုန်လုံးလက်တွေ့တဲ့တချို့ပုဂ္ဂိုလ်တွေဆိုရင်သောသောကပြောတဲ့အတိုင်းလက်ရွက်တွေသပင်တွေနဲ့ညှိပြီးတော့ပြတ်တာတွေပါတယ်ပါတခါတယောက်နဲ့တယောက်မျက်နှာချင်းဆိုင်တယ်တချို့ကဟို သွားရတယ်ကလုံးဆိုတော့လေသွားခေါ်တော့တခါရဟိုပုဂ္ဂိုလ်မျက်နာတခါရပွားတခါရပါပေါက်တိုက်တယ်တိုက်တယ်သွားနေတယ်အေးလို့အေးတော့အကုန်လုံးပြီးပြီဆိုတဲ့အခါကျတော့ဘယ်သူမှလည်းမမေးလို့မရဘူးဒါနဲ့ဘုန်းကြီးကလာခဲ့ယောဂီဆောင်တွေအကုန်လားဆိုပြီးယောဂီဆောင်တွေခေါ်တယ်ယောဂီဆောင်တွေကဘယ်နေရာလာလို့ဆိုကြောင်များတွေကနေထွက်လာကြတာဟာခင်ဗျားတို့ကဘယ်တော့အိတ်နေတာတော့ဘာဖြစ်မှမသိဘူးသူတို့ လူနင်းခံရမှာဆိုလို့ကြောင်ညာဝင်ကတ်တယ်ကဲသူတို့ဘာဖြစ်မှမသိလို့လူနင်းခံရမှာဆိုလို့ကြောင်ညာဝင်ကတ်တယ်အကုန်အဲ့ဒီကြတော့မှသူတို့ခေါ်ပြီးတော့ဘုန်းကြီးကဲအကုန်လုံးယောဂီတွေထားတတိမရတဲ့ပုဂ္ဂိုလ်တွေတတိယအောင်လုပ်ဆိုပြီးတော့အကုန်လုံးတတိယအောင်လုပ်ခိုင်းပြီးတော့ကဲအောက်ကိုခေါ်သွားကြအဆောင်မှာအိတ်ချတော့ဒီပုဂ္ဂိုလ်တွေတရားထိုင်ခဲ့လို့ရှင်းမှမဟုတ်တော့တောင်ပြန်ရတော့သူအကုန်ပြန်လွတ်ပြီးတော့မှနောင်ပါဖြစ်တယ်ဆိုတော့အဲ့ဒီလိုအိတ်ငိုက်တဲ့ပုဂ္ဂိုလ်ဒါမှမဟုတ်ရှေ့ငိုက်တာကအဲ့ဒီပုဂ္ဂိုလ်နှစ်ဖူး ဘုဒ္ဓရဲ့အခါမှာနောက်လမ်းရင်တခါလေဓမ္မယုတစ်ခုလုံးကိုဒုက္ခရောက်တာဒါကြောင့်ခိနမိတ်တဝင်ပြီဆိုရင်ဘုန်းကြီးတို့ယောဂီများပရိသာဒါကြောင့်မို့ခိနမိတ်တဝင်တဲ့အခါမှာအချင်းငံကြီးမှုတွေကိုဘုန်းကြီးတို့ကကိုယ့်ဟာကိုယ်ဖျောက်တဲ့နာကိုဖျောက်ပေးရမျက်နှာတက်တံတက်ပေးရထဈဉ္ညာလျှောက်တာဈဉ္ညာလျှောက်ပေးရခိနမိတ်တဝင်ပြီဆိုရင်အဲဒီလိုမှမဟုတ်ဘူးဆိုရင်ကိုယ့်ရဲ့မျက်နှာကိုလက်ပွားနဲ့မျက်နှာတက်တယ်လို့ပုတ်ပေးရ အဲ့ဒီလိုဆိုရင်အိတ်စိတ်တွေပြည်သောပြီးတော့ဆက်ပြီးတရားရှုမှတ်လို့ရတယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများရပ်ပြီးတော့ရှုမှတ်ရင်ဝရိယပူရဝရိယပူရတဲ့အတွက်တတိတမာရီနှိမ့်နှိမ့်ရမလားမြန်မြန်ရမလားမြန်မြန်ရ။ဒါကြောင့်မို့ရပ်ပြီးရှုမှတ်ရင်တရားတွေ့နောက်တခါဘုန်းကြီးတို့ယောဂီများထိုင်ပြီးတော့ရှုမှတ်တာနိတိရတ္တထိုင်နေခြင်းမှလည်းတရားရမယ် ထိုင်ပြီးရှုမှတ်လို့ကတော့တရားရတဲ့ပုဂ္ဂိုလ်ကြီးမြတ်စွာဘုရားလက်ထက်မှာနည်းနည်းလေးလားအများကြီးလားကဲတခြားတချို့တချို့နေရာတွေမှာဆိုတရားတပွဲတပွဲမှာဆိုပဲလူပေါင်းများစွာတရားရသွားတာတွေပဲလေသောတာပန်ဖြစ်သွားတာတွေတက္ကရာကအနာဂတ်ဖြစ်သွားတာတွေအများကြီးတရားကပိဿတယ်အားထုတ်ရင်းနဲ့လည်းထိုင်ရှုမှတ်ရင်းနဲ့လည်းတရားတွေ့တာတွေအများကြီးပါအဲ့ဒီတည်းမှာဘုန်းကြီးတို့

ဘာမှခိတသေးတာမဟုတ်သေးဘူးကလေးအရွယ်လေးပဲဒါပေမဲ့လို့ကလျာဏမိတ်တဆိုတဲ့ဆရာသမားကောင်းကို အမှုရတော့တရားရသလားမရဘူးလားတရားရပါရှင်သာရိပုတ္တရာကြီးဟူသောသူတော်ကောင်းကြီးကိုမိကိုရအဲဒီမှာရှင်သာရိပုတ္တရာထံမှာရှင်သာမဏေပြုတာမိဘများကလည်းတတ်နိုင်တဲ့ပုဂ္ဂိုလ်တွေကြွယ်တွေဆိုတော့ခုနှစ်ရက်တိုင်တိုင်သုံးကတ်တယ် သားလေးအရှင်ပြူပွဲမှာဘယ်နှရက်ဆုံးကတ်တယ်ခုနှစ်ရက်တိုင်တိုင်ဆုံးကတ်တယ်သားရှင်ပြူပွဲမှာအဲ့ဒီမှာခုနှစ်ရက်ဆုံးကတ်တဲ့အခါမှာလဲသားလေးကငကျင်းသားဟင်းကိုကြိုက်အဲ့ဒီလိုငကျင်းသားဟင်းကြိုက်တဲ့အတွက်သားနှစ်သက်တဲ့ငကျင်းသားဟင်းနဲ့ခုနှစ်ရက်တိုင်တိုင်ကတ်တယ်အဲ့ဒီမှာခုနှစ်ရက်ပြည့်တဲ့အခါကျတော့မိမိတို့ကစီးပွားရေးလုပ်ငန်းတွေရှိသေးတဲ့အတွက်သားလေးမေးကြည့်တယ်သားလေး ပျော်သလားဆက်နေခြင်းသလားလူထွက်မလားဆိုတော့ဒါလေးကပျော်တယ်တဲ့သာသနာမှာဆက်နေတယ်ဆိုတော့ကဲဒီလိုဆိုရင်တို့ပြန်တော့မယ်ဆောင်ရွက်စရာတွေစီးပွားရေးလုပ်ငန်းတွေဆောင်ရွက်ရအောင်မယ်ဆိုပြီးတော့စင်တာတိပုတ္တရာမထေရမြတ်ကြီးအပ်ပြီးတော့အဲဒီမှာတို့ပြန်သွားကြတာပဲပြန်သွားပြီဆိုတော့အလူရှင်မရှိတော့ဘူးဆိုတဲ့အခါကာလကြတော့အာလုံးဟာသွမ်းခံစားရဘုရားရှင်နဲ့တကွာအာလုံးသွမ်းခံစားရမြတ်စွာဘုရားနဲ့တကွာတန်ခါတော်တွေသွမ်းခံကြပါပြီ အဲ့ဒီအချိန်မှာရှင်သာရိပုတ္တရာမထေရမြတ်ကြီးကသွန်ကမကြွသေးဘူး။ဘာလုပ်နေလဲဆိုတော့ကျောင်းဝင်းကြီးထဲမှာတပည့်စီလဲကျောင်းထဲမှာဘာလုပ်နေလဲ။တပည့်စီလဲတန်ရှင်းလို့တကယ်ကိုဇေတဝကျောင်းတော်ကြီးဟာကျောင်းတိုက်ကြီးရဲ့ကျောင်းဝင်းကြီးဟာကျဲစစ်ပင်တွေကလည်းပေါ်မှာပေါ့အခုချိန်လည်းပဲအခုလည်းပဲဇေတဝကျောင်းတိုက်ကြီးကိုတွားကြည့်။ကျောင်းဝင်းကြီးကျဲကြီးပဲအခုချိန်ဒီဘလောက်တရားတော်တွေစစ်ပင်တွေပေါ်နေဆိုအဲ့ဒီမှာမြောက်ပျော်မွေ့တယ် မြောက်ကြီးတွေအခုချိန်တည်းအောင်ရှိတယ်အဲ့ဒီမှာမြောက်ကြီးအဲ့ဒီမှာတစ်ပင်တွေညာတော့တရွတ်တွေများတဲ့အတွက်ကြောင့်မို့အဲ့ဒီမှာမနဲ့စောစောထပြီးတကယ်စီလဲမိုက်ကျုံအားလုံးမိုက်ကျုံတကယ်စီလဲပြီးတောင်းရင်ဦးရီရေဖြစ်တောင်းရင်ဦးရီရေတောင်းရင်ွက်တွေစီကျော်ရှင်သာရိပုတ္တရာမထေရနဲ့ကြည့်လို့တာနော်အဲဒီမှာတောက်ရီအိုးတွေလည်းပဲဆေးကျိုးရေအစ်စ်ထက်တောက်ရီခွက်တွေဆေးကျိုးပြီးတော့မှောက်နောက်တစ်ပည့်သီးလဲပြီးတော့မိုက်တဲ့ဒီကျုံချောင်းဝင်းကြီးတန်ရှင်း ပြီးပြီဆိုတဲ့ကာကလကြတော့ကုရီကိုတွားပြီးတော့ဟောကုရီမှာရှိတဲ့တန်တဲ့ရေကိုရေကရေအိုးတွေကိုရေဟောင်းတွေကိုတုံပြစ်ရေတစ်တွေဆက်ဆေးကျော်အဲဒီမှာတန်တဲ့ရေအိုးတွေနဲ့ရေဖြည့်အဲလိုဆောင်ရတာကုရီတန်ရှင်းရေးတွေကုံဆောင်ရတာဒါမြတ်စွာဘုရားပြီးရင်သာသနာမှာတကယ်အမြင့်မြတ်ဆုံးပုဂ္ဂိုလ်ကြီးပဲရှင်သာရိပုတ္တရာမထေရမြတ်ကြီးဟာဒါပေမဲ့လို့တော့ရှိ ကျောင်းဝင်းထဲမှာတည်းသီးနဲ့အမိုက်ကျုံတော်လဲရှင်သာရိပုတ္တရာတောက်ရီအိုးရီရေဖြစ်တောက်ရီခွက်ကြီးဆေးကျော်လဲရှင်သာရိပုတ္တရာကုရီအိမ်တွေမှာအများသုံးနေတဲ့ကုရီတွေဆေးကျော်ကုရီတွေရေပြည့်တော်လဲပဲဘယ်သူလုပ်နေတာလဲရှင်သာရိပုတ္တရာတချို့ကကုရီဆေးတာတို့သန့်စင်ကနေဆေးကျော်တာတို့ဒါကိုလို့မဟုတ်ဘူးဒါတွေကအောက်တန်းသားတွေလောရတယ်ဒီလိုထင်တာမဟုတ်ဘူးသာသနာမှာတကယ်စိတ်ကောင်းတဲ့ဆရာတော်ကြီးတွေကဒါတွေလုပ်နေကြတယ် ဘုန်းကြီးတို့မြန်မာနိုင်ငံမှာဆိုရင်လေဒီဆရာတော်မန်လီဆရာတော်ဆိုတာဖြည့်ရှားတဲ့ဆရာတော်ကြီးနှစ်ပါးပုံထုံးခဲ့အဲ့ဒီထဲမှာလေဒီဆရာတော်ကြီးမန်လီဆရာတော်ကြီးဆိုတာကတော့လေထိနေလို့ဘာမှမလုပ်နိုင်ကြဘူးအဲ့ဒီမှာလေဒီဆရာတော်ကြီးဆိုတာဒီတိုင်းနဲ့ရှင်သာရိပုတ္တရာမထေရမြတ်ကြီးကဲ့သို့ပဲကျောင်းဝင်းထဲမှာတည်းစီးနေတဲ့အမိုက်ကျုံးတယ်တောက်ရီဟိုရီရေဖြည့်တယ်ဆေးကြောတယ်တောက်ရီခွဲတစ်ဖြည့်တယ် ကုရိကနုဒာနေဆေးတယ်ကုရိတွေသံသက်ရေဦးတွေရေဆေးတယ်အကုန်လုံးရှင်သာရိပုတ္တရာမထေရမြတ်ကြီးလုပ်တယ်လို့ပဲအဲ့ဒါတကယ်ကိုသိကောင်းတယ်ဆရာတော်ကြီးတွေဆောင်ရွက်ကြဒါကြောင့်မိမိတို့ နေထိုင်တဲ့အချိန်ကာလမှာမိမိတို့နေတဲ့နေရာမိမိတို့သုံးဆွဲတဲ့သတ်စင်ကန်းတွေကစပြီးမိမိတို့နေထိုင်တဲ့ကြောင်းကန်းတွေမိမိတို့ပြန်တော့မယ်ဆိုရင်ဒီခန်းတွေနေသွားတဲ့ပုဂ္ဂိုလ်သတ်စင်ကန်းတွေသုံးဆွဲသွားတဲ့ပုဂ္ဂိုလ်ဟာသတ်စင်တွေကိုယ်တိုင်မလုပ်ရဘူးလား ကိုယ်တိုင်လုပ်ခဲ့ရကိုယ်တိုင်တန်ရှင်းခဲ့ရကိုယ်တိုင်ကိုတုံးဆွဲသွားတာတွေကိုအကုန်လုံးတန်ရှင်းရေးတွေပြုလုပ်ခဲ့ရမယ်တတ်တရခဲ့ရမယ်နောက်ဆုံးအခန်းထဲမှာရှိတဲ့ဆရာကစလက်ပြီးထောင်ထားခဲ့ရဒါအကုန်လုံးတန်ရှင်းရမယ်အမိုက်တရကစဘာမှမကြံရအကုန်လုံးကိုယ်တိုင်တန်ရှင်းရေးလုပ်ခဲ့ရအဲဒီလိုအခုဒီမှာစင်္သာရိပုတ္တရာမထေရမြတ်ကြီးဟာသွန်ခံမကြွသေးပဲနဲ့အဲဒီလိုကြောင်းတိုက်တန်ရှင်းရေးတွေပြုလုပ်ပြီးတော့မှနောက်ဆုံးကြတော့မှသွန်ခံကြွအဲဒီသွန်ခံကြွတော့ကိုရင်လေးကတပါးလေးဆိုတော့ တပည့်တော်လည်းကြောင်းတပါးနဲ့မနေခြင်းဘူးဗျာတဲ့တပည့်တော်လည်းဆောင်းခံလိုက်မယ်တဲ့ကွင်ပဏိတဘသူကလဲကွင်ပဏိတဆောင်းခံလိုက်ခြင်းလားအဲ့ဒီမှာဆောင်းခံလိုက်ခြင်းတဲ့အခါကျတော့ကဲကဲကဲဒီလိုဆိုရင်မင်းသင်္ကန်းယုံတတ်ပြီလားယုံတတ်ပါဘူးကဲယုံတတ်ရင်သင်္ကန်းယုံတပိတ်လွယ်ဆိုပြီးတော့အဲ့ဒီမှာနောက်ကနေခေါ်သွားအဲ့တော့ရှင်သာရိပုတ္တရာမထေရကြီးကသုံးခံသွားတာစောသလားနောက်ကြတယ်နောက်ကြတော့လမ်းရိုးကမသွားဘူးဖြတ်လမ်းကသွား ခြံလန်းလေကမ်းလန်းကနေဖြတ်သွားတာအဲ့လိုလေကမ်းလန်းကဖြတ်သွားတော့လေတောင်းသူတွေတစ်ပင်ဝါပင်တွေစိုက်ပျိုးနေတဲ့ပုဂ္ဂိုလ်တွေတွေ့ရတယ်အဲ့ဒီမှာသူတို့ရဲ့တစ်ပင်ပန်းပင်လေးတွေကိုစိုက်ပျိုးနေကြတဲ့ပုဂ္ဂိုလ်တွေကရေမြောင်းလေးတွေတွေ့တွေ့ပြီးတော့ရေရှိတဲ့နေရာကမြောင်းလေးတွေတွေ့တန်းပြီးတော့အဲ့ဒီမှာတစ်ပင်လေးတွေကိုရေသွင်းရတယ်ရေဟိုပုံးလက်ခတ်ပြီးလောင်းနေတာမဟုတ်ဘူးအဲ့ဒီမှာရေသွင်းရတာကွင်လေးကမေးတယ်ရှင်ပြားဒါဘာလောက်တာလဲမေးတယ် ဩဒါကြည်သွင်းနေတာလေဒီသစ်ပင်လေးတွေကိုကြည်ရတော့သစ်ပင်လေးတွေအောင်မြင်ဖြစ်တွန်းလာဖို့အတွက်ကြည်သွင်းရတာဟာဒီရဲ့ကြည်တွေကိုဒီလိုလေးတွေလုပ်လို့ရတာဩရတာပေါ့ကိုလိုချင်တဲ့နေရာကိုလိုချင်ရင်ညောင်းလေးတွေ့ပြီးတော့လိုချင်တဲ့နေရာပို့လို့ရတယ်ဩဒါတက်ရှိလားတက်မဲ့လားကိုင်ကမေးတက်မဲ့အရာဝတ္ထုတွေပဲကိုင်ရဲ့ဆိုတော့ဟောသူစိတ်ထဲမှာဒီတက်မဲ့အရာဝတ္ထုတွေတောင်လိုချင်ရင်လိုချင်တယ်လို့ ကိုလိုချင်တဲ့နေရာကိုရောက်အောင်ယူလို့ရတယ်ငါသက်ရှိဖြစ်တဲ့ဒီစိတ်နံတရားလေးကိုငါအလိုရှိတဲ့နေရာဘာလို့သားမရရပါလဲငါကြိုးစားရရပါပဲနောက်ရှိဆက်လက်သွားတဲ့အခါကျမြာသမားတွေအတွက်မြာသမားတွေကလည်းပဲမြားစာလေးတွေလုပ်နေကြတာဆိုတော့ကောက်နေတဲ့မြားလေးတွေကိုမိဘူးလေးပြေးပြေးပြီးရှောက်လေကန်ကြီးလုပ်နေတဲ့ပုဂ္ဂိုလ်ကြတော့လည်းပဲအဆောင်ကြီးကိုမိဘူးလေးပြေးပြီးကောက်အဲဒီမှာဒါဘာလုပ်နေကြတာလဲမေးတဲ့အခါကျားလေးပုဒ်တာကဖြေပေးတဲ့အခါဟော ရှင်ဘုရားကဒီအဖြောင်းကိုလည်းအကောက်လုပ်လို့ရတယ်အကောက်လည်းအဖြောင်းလုပ်လို့ရတယ်ဟုတ်တယ်လိုချင်တယ်လို့ဟောဒီမှာအပူလေးပြေးပြီးကိုလိုချင်တဲ့ပုံစံလိုချင်တယ်လို့လုပ်လို့ရတယ်ဒီအရာဝတ္ထုတွေကသက်မဲ့လားသက်ရှိလားမေးတဲ့အခါသက်မဲ့အရာဝတ္ထုတွေဆိုတော့ဒီသက်မဲ့အရာဝတ္ထုတွေတောင်အလိုရှိတယ်လို့ကိုပုံဖော်လို့ရမိမိစိတ်လေးကိုမိမိဘာလို့လိုရှိတဲ့နေရာထားလို့မရနိုင်ရမှာလဲအဲ့ဒီမှာကွင်သာမီလေးတရိယာပြီးတော့ရှင်ဘုရားတဲ့တပည့်တော်သွမ်းခံမလိုက်ခင်တော့ဘူးတဲ့ကွင်လေးကပြောတယ် သို့တော်ကကြတော့လည်းပဲလိုက်ခြင်းနဲ့အခုကြတော့လည်းမလိုက်ခြင်းကြမလိုက်ခြင်းဘူးဆိုတော့ကဲဒီလိုဆိုရင်မဝင်ကကဲပြန်ခြင်းပြီဆိုရင်လည်းပြန်လာပေါ့ဆိုပြီးတော့ပြန်လွတ်လိုက်တော့ကွင်လေးကကလေးဆိုတော့လည်းပဲနှုတ်လေးကလည်းသွက်သွက်ထက်ထက်မြဲမြဲဆိုတော့ဆရာတော်ဗျာတဲ့တပည့်တော်အတွက်မကင်းသားဟင်းရအောင်ဆုံးခံခဲ့ပါဗျာကွင်လေးကသူစားကြတာလေးမှားလိုက်တယ်မကင်းသားဟင်းအဲ့ဒီမှာကျန်တာလေးပုဒ်တရာမထေရမြတ်ကြီးက ကိုရင်တဲ့ငါတို့ယဟန်တို့ဤသည်ပရပတ်တော်ဒီဝီကောဒုက္ခောတဲ့တရားတရားရှိတဲ့ပုဂ္ဂိုလ်လောင်းမှမှလူမှရတာကွာတဲ့ငါတို့ကမိဖို့ကြောင့်ဝင်ပြီးတော့ကိုယ်ရေကခတ်ယူလို့ရတာမဟုတ်ဘူးတဲ့တို့လောင်းမှတို့လူမှရမှာဆိုတော့တဲ့မင်းကံဘောရှင်ဘုရားတဲ့အရှင်ဘုရားဘုံကံကြောင့်မရခဲ့ရင်တပည့်တော်ဘုံကံကြောင့်ဒီကနေ့ငကျင်းသားရင်ရကိုရပါလိမ့်မယ်ဗျာ ကွင်လေးကသူ့ရဲ့ကံကိုယုံကြည်တယ်ကွင်ကအဲ့ဒါနဲ့ရှင်သာရိပုတ္တရာမထေရမြတ်သောကံကွင်လေးနဲ့ပြန်လာပြန်လာပြီးတော့ခြေတော့ပါထေကျော်ပြီးတော့အဲ့ဒီမှာသူ့ရဲ့သင်္ကန်းကြောင်းလေးပေါ်မှာဆရာကျန်နာမိမိရဲ့သေရင်လေးရှင်းထိုင်ပြီးတော့တရားရှုမှတ်တယ်အဲဒီမှာရှုမှတ်တဲ့အခါမှာကွင်လေးရဲ့ဘုံကံရှိနော်တရားမင်းကိုယ်တိုင်လာပြီးကွင်လေးတရားအထုတ်တာကိုစောင့်ရှောက်ရတယ်ဘသူလာစောင့်ရှောက်တာလဲ တရားမင်းကိုယ်တိုင်ကစောင့်ရှောက်တယ်။ဘာကြောင့်လဲအတန်လေးမကြားရအောင်အတန်လေးကွင်လေးစီကိုမရောက်အောင်တရားမင်းကိုယ်တိုင်စောင့်ရှောက်နောက်တရားစောင့်ရှောက်တယ်လေဆိုရင်လေးလေးနတ်သားမင်းဒီဒီကိုပြင်းပြထန်တာမတိုင်နဲ့မိုးနတ်သားမင်းခုနကလိုဂျိုးချင်းကြီးမလုံးနဲ့ဟင်ယောဂီတို့ဂျိုးချင်းကြီးလို့ရတဲ့အခါတုံသွားတာပဲမဟုတ်လားတုံသွားတာပဲမဟုတ်လားတရားအထုတ်နေပြီမကြောက်တော့ကြောက်သေးတာပဲမဟုတ်လား တခါတည်းကြိုးချင်းချင်းနဲ့စိတ်လန့်အဲလိုမိုးနသားကလည်းမင်းမိုးနေမျိုးကလည်းလေနသားလည်းလေမတိုက်လေတိုက်ရင်သိရချင်းသိရချင်းရိုက်ပြီးတော့အတန်နဲ့ကြီးကုန်တယ်ဒီနန်းမှာငှက်တွေလည်းပဲတရားဝါးတွေအကောင်လောင်နေမလားအောင်ငှက်တန်တွေဆူရအောင်ဘာတန်မှမကြားရအောင်တမာရီထူတော်နေဆိုတာအတန်ဆူညာရမှာလားတိတ်ဆိတ်ရမှာလားတိတ်ဆိတ်နေတဲ့အချိန်မှာတမာရီထူတော်ရတာပို့ပြီးတော့တမာရီမရလွယ်ဘူးလား တမာရိယဒါကြောင့်တိတ်ဆိတ်ပြီးတော့နေအောင်ဒီတရားလေးကိုယ်တိုင်ကိုယ်ရင်လေးတရားထုတ်တဲ့လမ်းလာပြီးဆောင်းချောက်အဲဒီမှာတိတ်ဆိတ်မှုလေးရတဲ့အခါကျတော့ကိုယ်ရင်လေးကလည်းရှုမှန်အဲဒီမှာရှုမှန်ရင်ရှုမှန်ရင်တမာရိတွေရှင်းပြီးတော့ဝိပဿနာဉာဏ်နဲ့ရှင်းဖြင့်သောတပတ္တိမညာပူညာဆက်ရောက်သောတာပန်ဒီအဲဒီမှာဆက်ရှုသဂရဂံမိမညာပူညာဆက်ရောက်သဂရဂံဒီအဲဒီမှာဆက်ရှုအနာဂံမိမညာပူညာဆက်ရောက်အနာဂံတည်သွားတယ် အဲ့ဒီအချိန်မှာရှင်သာရိပုတ္တရာမထေရသူများကသုံးခိုင်ကပြန်ကြွလာသုံးခိုင်ကပြန်ကြွလာပြီအချိန်ကလည်းနောက်ကျဘုမမြတ်စွာဘုရားနဲ့တကွသံဃာတော်တွေတောင်ဆွမ်းဖုံးပေးပြီးသွားပြီမြတ်စွာဘုရားနဲ့တကွသံဃာတော်တွေဆွမ်းဖုံးပေးပြီးသွားပြီဆိုတော့ရှင်သာရိပုတ္တရာသုံးခံပြန်လာတာသိုးသလားနောက်ကျနေသလားစိတ်ကနောက်ကျသုံးခံတွေ့တော့လည်းနောက်ကျတယ်ပြန်လာတော့လည်းနောက်ကျအဲ့ဒီမှာနောက်ကျနေတာဘာကြောင့်လဲဆိုတော့အဲ့ဒီသုံးခံအိမ်က ရှင်သာရိပုတ္တရာမထေရမြတ်ကြီးကိုဝင်ဝင်နဲ့ပထမဦးဆုံးသွားနိုင်ကပဲငကျင်းသာဟင်းနဲ့သွားကတ်ဘာနဲ့သွားကတ်လဲငကျင်းသာဟင်းနဲ့သွားကတ်အဲ့ဒီမှာတပိတ်ကိုယူပြီးသွားကတ်မလို့လို့တော့ရှင်သာရိပုတ္တရာမထေရမြတ်ကြီးကတပိတ်လေးကိုမလွတ်ဘူးအဲ့ဒီကြတော့မှဟိုကသိလိုက်ရှင်ဗျာတပိတ်တော့တပိတ်ထဲနဲ့ထည့်ပြီးတောင်းပန်လိုက်ပါမယ်ဗျာမထေရကြီးများရှိတာတပည့်လေးပြန်နေတယ်ဆိုတာသိတော့တခါတပည့်လေးတွေစိတ်ထဲမှာဖြစ်ရတယ် အဲ့ဒါနဲ့အဲ့ဒီမှာဟိုကသွားမှပုံပြီးပြီးတဲ့အခါကာလကြတော့အဲ့ဒီမှာခတ်တုတ်တုတ်ပြီးပြန်ကြွပြန်ကြွလာတဲ့အခါမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဒီစင်္သာရိပုတ္တရာကြွလာပြီဆိုတော့တရားမင်းကရှင်ဘုရားကုဏီတရားအားထုတ်နေတာယဟန္တာဖြစ်တော့မယ်ဗျာရှင်ဘုရားခဏနေပါအောင်လို့တားလို့ရပါမလားတားရောတားရဲပါမလားမတားရဲဘူးတရားမင်းကရှင်သာရိပုတ္တရာကမတားရဲဘူးဒီလောက်ပညာအရာမှာဣတရေရတကယ်ကိုမသိနိုင်ဘူး လက်ရတော်ရမထေမြတ်ကြီးကိုသူဘယ်လိုမှမတားရအဲ့ဒါနဲ့သူကလည်းသူမတတ်နိုင်တော့ဘူးသူပြန်သွားအဲ့မှာမြတ်စွာဘုရားသိသိတဲ့အခါကျတော့မြတ်စွာဘုရားကဒီကိုရင်လေးအထက်ညာဖြစ်တဲ့ရတ္တနဲ့ညာပူညာရနိုင်အောင်မလားဆိုတာသိလိုက်တော့ရနိုင်တယ်ပါရမီလူရှိတယ်ဆိုတာသိတယ်ဆိုမြတ်စွာဘုရားကိုတော်တိုင်းမိမိနေရာကနေကြွလာပြီးတော့ရှင်သာတိပုတ္တရာမထေရကြွလာမဲ့လမ်းကနေဖြတ်ပြီးဈဉ္ညာကြွလာ ရှင်သာရိပုတ္တရာနာမည်လမ်းကနေဖြတ်ပြီးဈဉံကြွဟိုကရှင်သာရိပုတ္တရာကလည်းကိုရင်လေးသွန်းစာနေတော့ပြီဆိုပြီးတော့နေ့နေ့လာမလားမြန်မြန်ကြွလာမလားမြန်မြန်ကြွမြန်မြန်လေးလာရောမြတ်စွာဘုရားနဲ့တွေ့လိုက်ရောပါဖြစ်သွားတယ်တခါတည်းပြိဿုဘုရားဘုန်းကြီးတို့ယောဂီတွေတခါတည်းဟိုကြည့်ကြည့်နဲ့လာလို့ဟိုဘုန်းကြီးကလည်းဖြတ်သွားတာတွေ့လိုက်တဲ့ကောင်မလေးအမှတ်စိတ်နေတယ်လို့ပေါ့

ဉာဏ်မသိမြတ်ကြီးဖြစ်သွားတယ်တထိုင် အတွင်းလေးပဲနှစ်ထိုင်သုံးထိုင်မဟုတ်ဘူးခမတော်တို့ကနကနပြင်ပြီးနှစ်ခါသုံးခါထိုင်နေရတာတထိုင်အတွင်းလေးနဲ့ပဲသောတာပန်သကရာကအနာကယဟန္တာတိအောင်ဖြစ်ကိလေသာအသောကုန်ကယဟန္တာဖြစ်သွားတယ်ရရှုမှတ်တာလားထိုင်ရှုမှတ်တာကဲထိုင်ရှုမှတ်ရင်ဒီကိုယ်ရင်ငယ်လေးတောင်တရားရနိုင်မလားမရနိုင်ဆွဲကြည့်ဖို့လိုလိုအပ်တယ်ယောဂီတို့ကဝေဒနာလေးပေါ်လာရင် အိရိယာပုဖြတ်လိုက်ကြမယ်ဝေဒနာလေးပေါ်လာရင်အိရိယာပုကိုဖြတ်လိုက်ကြမယ်အဲ့တော့ဇွဲကောင်းကောင်းနဲ့မရှုမှတ်ဘဲနဲ့ဣရိယာပုတွေခဏခဏဖြစ်နေတော့တမာရီရပါမလားတမာရီမှမရတဲ့ပုဂ္ဂိုလ်ဝိပဿနာဉာဏ်ရောဖြစ်ပါမလားဝိပဿနာဉာဏ်မှမဖြစ်တဲ့ပုဂ္ဂိုလ်မဉာဏ်ပူညာနိဗ္ဗာန်ဆိုတာရနိုင်ပါမလားကဲဒီတော့တရားရဖို့ဆိုတာဇွဲရှိဖို့ရောမလိုအပ်ဘူးလားပေါ်လာတဲ့ဝေဒနာလေးကိုဇွဲကောင်းကောင်းနဲ့သိခံပြီးရှုမှတ်သွားရင်တမာရီမရနိုင်ဘူးလား ဒီတမာရီတွေထက်တာအကောင်းစွာရလာပြီဆိုရင်ယုံနာအဖြစ်ဖြစ်သိဝိပဿနာဉာဏ်ဤပြည့်စုံတဲ့အခါကျတော့မဲဆင်းဆင်းကိုဆင်းဆင်းဆက်ရောက်ပြီးတော့ဟောဒီပဏိတသာမဏေလေးခဲ့သူယဟန္တာဖြစ်အောင်ဖြစ်မဖြစ်နိုင်လေဘူးလားယဟန္တာဖြစ်အောင်ဖြစ်နိုင်တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများတရားရှုမှတ်တယ်ဆိုတဲ့နေရာမှာဒီပဋိပ္ပံတရားတွေအားထုတ်တဲ့နေရာမှာရရှုမှတ်ရင်လည်းတရားရနိုင်တယ်။ဉာဏ်ဉာဏ်ကြောင့်ရှုမှတ်ရင်လည်းတရားမတွေ့နိုင်ဘူးလား။ အခုလိုထိုင်ပြီးရှုမှတ်ရင်းနဲ့လည်းပဲတရားမတွေ့နိုင်ဘူးလားဗျာကဲပြီးတော့ဘယ်ဣရိယာပုနဲ့ပဲရှုရှုရှုရင်တရားဟာရနိုင်တာတွေ့နိုင်တာကြီးတဲ့ပဲဒါကြောင့်ဣရိယာပုများ ရွေးတရားလိုသေးရလားမလိုဘူးတချို့ကမဟုတ်ထိုင်မှတရားဆိုတာတရားထိုင်မှလို့ဖြစ်တယ်ထိုင်လေရှုမှရတယ်တရားရနိုင်တယ်ရက်ရှုမှရတယ်တရားရနိုင်ဈဉ္ညာသွားရင်ရှုမှတရားရနိုင်တာကြီးတဲ့ပဲဒါကြောင့် အချိန်မရွေးတရားရနိုင်သည်အချိန်မရွေးပါဖြစ်နိုင်တယ်ဣရိယာပုမရွေးတရားမရနိုင်ဘူးလားကဲဒါကြောင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကယတ္တတတ္တသာဘလဝတိဝိပဒနာသအာရတံဇာတာကိစ္စတတအိခန္တတနိတိရတတနိတိဇာတတခရန္တတဘုံဇာတတမေကပလာပတိဝေရောနာမနာဟောတိတိနတ္တိဘေကဝေဟတော်များဥစ္စတရယတ္တာရှင်ယောဂီပုဂ္ဂိုလ်အား ဘလဝတိအာရှိသောတတ္တသာတတ္တတရားသည်၎င်းခရတံကျိုးစာပွားများအထောသောဝိပဿနာသဝိပဿနာတရားသည်၎င်းအတ္တိရှိဓာတ္တတို့ကျိုးစာပွားများအထောနေတဲ့ယောဂီပုဂ္ဂိုလ်အားကိစ္စတတာသွားနေခြင်းမှာဖြစ်စေဒိဋ္ဌံတတာယက်နေခြင်းမှာဖြစ်စေနိတိရတတာထိုင်နေခြင်းမှာဖြစ်စေမေဃပနာပတိဝေရောနာမမတရားဘုရားတို့ကို ထိုးထွေ၍သိအပ်ခြင်းမြင်အပ်ခြင်းဤသည်နာဟောတိမဖြစ်သည်ဟု၍နတ်ရှိမရှိတော်မူပฏิဝေရောနာမှာထိုးထွေ၍သိနိုင်မြင်နိုင်တော်သည်သာသည်ဣတိဤသို့ဩဇာကောင်းစွာမသွေ ဟောကြားတော်မူခဲ့ပါ၏တည်း